ရှဟံခရင်ခန်းကြီး73အငယ်1မှ9ပတ္တကပွဲမခံမီ၌ယေရှုသည်ဤလောကမှခမည်းတော်ထံသို့ ပြောင်းရသောအချိန်ရောက်ဒီကိုတည်တော်မူသည်ဖြစ်၍ဤလောက၌ရှိသောမိမိလူတို့ကိုချစ်တော်မူသောကြောင့်အဆုံးတိုင်အောင်ချစ်တော်မူ၏ကိုတော်ကိုအနံ့မီအကြောင်းမာနသည် ရှိမုန်ဤသားယူဒရှကာယုတ်ဤစိတ်နှလုံး၌အကြံပေးသွင်းနှင့်တည်း ထိုအခါညစာကို စားကြစဉ်ခမည်းတော်သည် အလုံးစုံတို့ကိုသူ၏လက်သို့အပ်ပေးတော်မူသည်ကို၎င်းသူသည်ဘုရားသခင်ထံတော်မှ ထွက်လာသည်ကို၎င်းဘုရားသခင်ထံတော်သို့ကြွသွားမည်ကို၎င်းယေရှုသည်တည်တော်မူသည်နှင့်စပွဲမှထ၍ဝတ်လုံတော်ကို ချွတ်ပြီးလျှင်ပဝါကိုယူ၍ခါကိုစီးတော်မူ၏ထိုနောက်မှ ရေကိုအင်ဒုံ၌လောင်း၍တပည့်တော်တို့၏ခြေကိုဆေးပြီးမှ ခါ၌စီးသောပဝါနှင့်တုတ်တော်မူ၏အငယ်6မှ7ရှိမုန်ပေကျုစီတို့ ရောက်တော်မူသောအခါထိုတပြည့်တော်ကသခင် ကိုရောဒီအကျွန်ုပ်၏ခြေကိုဆေးတော်မူမည်လောဟုမေးလျှောက်၏ယေရှုကလည်းတင်းဒီငါပြုသောအမှုကိုယခု နားမလည်သေးနောက်မှသိလိမ့်မည်ဟုမိန်တော်မူ၏ ပေတုကလည်းကိုရောဒီအကျွန်ုပ်ခြေကို အလင်းဆေးတော်မူမူရဟုလျှောက်၏ယေရှုကလည်းတင့်ကိုငါမဆေးရလျင်တင်ဒီငါနှင့်မဆက်ဆံရဟုမိန့်တော်မူ၏ရှိမုန်ပေတုကလည်းအကျွန်ုပ်ခြေကိုသာမဆေးပါနှင့်လက်ကို၎င်းဥကောင်းကို၎င်းဆေးတော်မူပါဟုလျှောက်ပြန်၏ယေရှုကလည်းရေချိုးပြီးသောသူမည်ဒီကခြေဆေးခြင်းမှတပါဆေးရသော အကြောင်းမရှိတကိုယ်လုံးစင်ကြယ်၏ သင်တို့သည်စင်ကြယ်သော်လည်းအချို့မစင်ကြယ်ဟု မိန့်တော်မူ၏။ကိုယ်တော်ကိုအပ်နှံမည့်သူကိုသိတော်မူသောကြောင့်၊သင်တို့တွင် အချို့မစင်ကြယ်ဟုမိန့်တော်မူသတည်း။ထိုသူတို့၏ခြေကိုဆေးတော်မူပြီးမှ၊တဖန်ဝတ်လုံကိုဝတ်၍လျောင်းတော်မူလျက်၊သင်တို့၌ငါပြုခဲ့သော အမှုကိုနားလည်ကြသလော။သင်တို့သည်ငါ့ကိုအရှင်ဘုရားဟူ၍၎င်း၊သခင်ဟူ၍၎င်းခေါ်တတ်ကြ၏ ထိုစကားလည်းဟုတ်မှန်သောစကားဖြစ်၏အကြောင်းမူကားသင်တို့ခေါ်ကြသည့်အတိုင်းငါမှန်၏ငါသည်သခင်ဖြစ်လျက်အရှင်ဖျားလည်းဖြစ်လျက်နှင့်သင်တို့၏ခြေကိုဆေးလျင်သင်တို့သည်အချင်းချင်းတို့၏ခြေကိုဆေးရကြမည်ငါသည်သင်တို့၌ပြုတကယ်သို့သင်တို့သည်ပြုစီခြင်းငါပုံသက်တေကို ပြခဲ့ပြီငါအမှန်အကန်ဆိုသည်ကားကျွန်သည်သခင်ထက်သာ၍ကြီးမြတ်သည်မဟုတ်တမန်သည်လည်းဆေလွတ်တော်သူထက် သာ၍ကြီးမြတ်သည်မဟုတ်ဤရာများကိုတင်တို့သိ၍တိတိအတိုင်းကျင့်လျင် မင်္ဂလာရှိကြ၏တင်တို့ရှိသည်များကိုငါရီမှတ်၍ပြောသည်မဟုတ်ငါရွေးကောက်သောသူတို့ကိုငါသိ၏ကျမ်းစာချက် ပြည့်စုံစေမိအကြောင်းငါနှင့်အတူစားသောသူသည်ငါကိုခြေနှင့် ကြောက်တည်းထိုအမှုအရာရောက်သောအခါငါသည်ဤမည်သောသူဖြစ်သည်ကိုတင်တို့သည်ယုံကြည်စေခြင်းဟာမရောက်မီယခုပင် င်တို့အားငါပြောနှင့်ပြီငါအမှန်အကန်ဆိုသည်ကားငါစေလွတ်သောသူကို လက်ခံသောသူသည်ငါကိုလက်ခံ၏ငါကိုလက်ခံသောသူသည်ငါကိုစေလွတ်တော်မူသောသူကိုလက်ခံသည်ဟုမိန့်တော်မူ၏အငယ်27မှ30ထိုသို့ယေရှုသည် မိန့်တော်မူပြီးမှစိတ်နှလုံးတော်ပူပန်ခြင်းရှိ၍ငါအမှန်ကန်ဆိုသည်ကား သင်တို့တွင်တစုံတယောက်သောသူသည်ငါကိုအနှံလိမ့်မည်ဟုတက်သေးခံလျက်မိန်တော်မူ၏အဘယ်သူကိုရည်ဆောင်၍မိန်တော်မူသည်ကိုတပည့်တော်တို့သည်တွေးတောခြင်းရှိသဖြင့်အချင်းချင်းတယောက်ကိုတယောက်ကြည့်ရှုကြ၏ယေရှုချစ်တော်မူသောတပည့်တော်သည်ရင်ခွင်တော်နားမှလျောင်းသဖြင့်အဘယ်သူကိုရည်ဆောင်၍မိန်တော်မူသည်ဟုမေးစေခြင်းဟံရှိမုန်ပေတုသည်ထိုတပည့်တော်ကို အမှတ်ပေး၏ ထိုတပည့်တော်သည်ယေရှု၏ရင်တော်ကိုမှီ၍လျှောင်းနေလျက်သခင်အဘယ်သူနည်းဟုလျှောက်၏ယေရှုကလည်းဤမုံတလုံးစာကိုငါနှိပ်၍ပေးတော်သူဖြစ်၏ဟုမိန်တော်မူပြီးလျှင်မုံတလုံးစာကို နှိပ်ပြီးမှရှိမုန်ဤသားယူဒရှကယုအားပေးတော်မူ၏ထိုသူသည်မုံတလုံးစာကိုခံပြီးမှ စာရန်သည်သူ့အထဲသို့ဝင်လေ၏ယေရှုကလည်း တင်ပြုအပ်သောအမှုကိုအလျင်မြန်ပြုလော့ဟုထိုသူအားမိန်တော်မူ၏အဘယ်ကြောင့်ထိုတို့မိန်တော်မူသည်ကိုစပွဲ၌လျောင်းသောသူတို့သည်အဘယ်သူမျှမသိအချို့တို့ကယုဒရှကာယုတ်သည်ငွေအိတ်ကိုဆောင်သောကြောင့်ဤပွဲ၌ငါတို့သုံးစရာအဖို့ဝယ်လော့ဟု၍၎င်းသို့မဟုတ်ဆင်းရဲသောသူတို့အားဇုံတစ်ခုကို ပေးလော့ဟု၍၎င်းယေရှု မိန်တော်မူသည်ဟုထင်မှတ်ကြ၏ယုဒရှကာယုတ်သည် မုန်တလုတ်စာကိုခံပြီးမှ ချက်ချင်းထွက်သွား၏ထိုအချိန်ကညအချိန်ဖြစ်၏အငယ်31မှ38ထိုသူသွားသည့်နောက်ယေရှုကယခုတွင် လူသားသည်ဘုံထင်ရှားခြင်းရှိသည်ဖြစ်၍ဘုရားသခင်သည်လည်းလူသားအဖျင်ဘုံတော်ထင်ရှားခြင်းရှိ၏ဘုရားသခင်သည် လူသားအဖျင်ဘုံတော်ထင်ရှားခြင်းရှိလျင်ဘုရားသခင်သည် ကိုယ်တော်တိုင်အဖျင်သူ၏ဘုံကို ထင်ရှားစေတော်မူလိမ့်မည် ကာလမကြာမမြင့်မီသူ၏ဘုံကိုထင်ရှားစေတော်မူလိမ့်မည်ချစ်သားတို့ငါသည်တင်တို့နှင့်အတူခဏသာနေရ၏တင်တို့သည်ငါကိုရှာကြလိမ့်မည်ငါတွားရအရက်တို့တင်တို့မရောက်နိုင်ကြဟုယူရလူတို့အားငါပြောတဲ့ကဲ့သို့ယခုတင်တို့အားငါပြော၏တင်တို့သည်အချင်းချင်းတယောက်ကိုတယောက်ချစ်ကြလောငါသည်တင်တို့ကိုချစ်သည့်ဤသူအချင်းချင်းချစ်ကြလောဟုပညာတစ်ကိုငါပေး၏တင်တို့သည်အချင်းချင်းချစ်ကြလျင် လူအပေါင်းတို့သည်ထိုမေတ္တာကိုထောက်၍သင်တို့သည်ငါ၏တပည့်ဖြစ်သည်ကိုသိရကြလိမ့်မည်ဟုမိန့်တော်မူ၏။ရှိမုန်ပေတရုက၊သခင်၊ကိုယ်တော်သည်အဘယ်အရပ်သို့ကြွတော်မူမည်နည်းဟုမေးလျှောက်လျှင်၊ယေရှုက၊ငါသွားရာအရပ်သို့သင်သည်ယခုမလိုက်နိုင်၊နောက်မှလိုက်ရလိမ့်မည်ဟုမိန့်တော်မူ၏။ပေတရုကလည်း၊သခင်၊အကျွန်ုပ်သည်ကိုယ်တော်နှင့်အတူအဘယ်ကြောင့်ယခုမလိုက်နိုင်သနည်း ကိုရောအဖို့အကျွန်ုပ်၏အသက်ကိုစွန့်မမည်ဟုလျှောက်လျင်ယေရှုကငါအဖို့သင်အသက်ကိုစွန့်မည်လောငါအမှန်ကန်ဆိုသည်ကားကြက်မတွန်မီသင်သည်သုံးကြိမ်မြောက်အောင်ငါကိုညင်းပယ်လိမ့်မည်ဟုမိန်တော်မူ၏